လောဘမဟုတ်ဘူးဆန္ဒလို့ဘုန်းကြီးကပြောရင်လည်းတရားနာပရိသတ်ကလက်ခံလို့ပဲဖြစ်မလဲမဟုတ်ဘူးလားဘုန်းကြီးပြောတာလဲရဖန်ရန်ကအမှားမပါနိုင်ဘူးလားအမေပြောပါလေပြည့်စဲရမရောက်ပါဘူးပါတယ်ခုနပါမသွားဘူးလား မှားနိုင်တယ်ပေါ့တခါတည်းကနှိပ်ချောပြီးတော့လည်းမှားနိုင်တာရှိတယ်ဓမ္မဂရိကဆရာတော်ကြီးတကားငငယ်ကနေပြီးတော့ဓမ္မဂရိကတရားဟောလာတာအင်တန်လည်းအပြင်းပိတ်ခံနဲ့လည်းပြီးကုန်တယ်တရားဟောလည်းပိတ်ကောင်းတာပဲအတန်ကလည်းပိတ်ကောင်းတာပဲတရားဟောတာလည်းပိတ်ကျွမ်းကျင်တာပဲအခုတော့မရှိပါဘူးပြန်နေပြီတော့ဆယ်နှစ်လောက်ပြီပါမသိဒီတရားကလေးချင်းအများနာနာလိုကြတယ် နားလဲလဲတာဒါသူဟောတဲ့တရားတခုတည်းမှာသူတရားသူဟောတဲ့တရားတခုတည်းမှာဘာပါလဲလို့ဆိုတော့မင်းတို့ကုသိုလ်နဲ့အကုသိုလ်ခွဲတတ်ကြရလားတဲ့ခွဲတတ်ကြရလားတဲ့အဲပရိဒမနဲ့သူကသူဟာသူဖြေခြင်းနဲ့မေးတာပါပရိဒကမဖြေပါဘူးအမင်းကြီးပါဘုရားလို့ဆိုတော့ကကြ သေသေသေးချာချာမှတ်ထားကြတဲ့ကုသိုလ်ဆိုတာမကောင်းတဲ့အလုပ်တွေတဲ့အကုသိုလ်ဆိုတာကောင်းတဲ့အလုပ်တွေတဲ့ဟောအဲ့ဒါအမှားကိုတမင်တက်တက်ပြောတာမဟုတ်ဘူးသူအမှန်နဲ့ပြောတာပဲပြောရဲရင်တော့ပြောတာပဲအဲ့ဒါသူမပြင်းတော့ဘူးအဲ့ဒီတရားတော့မှသူနှစ်ကြိမ်သုံးကြိမ်အဲ့လိုလွတ်သွားတယ်အဲ့ဒါအဲ့ဒါမှန်မလားမှားတာလား မှားတယ်နတ္ထိတဝါနတ္ထိရဝါနတ္ထိဝေဘာယိတ္တံရဝါချွတ်ချော်မှုဒီနတ္ထိမရှိချွတ်ချော်မှားရင်းမှုမရှိရမြတ်စွာဘုရားတပါးပဲဒီလိုမှတော့တပိလို့တဲ့အခါချော်တာပဲတဲ့ဘုန်းကြီးလည်းတခါတခါတရားဟောရင် ခေါ်သွားတာတခါတည်းရရှိတယ်အဲ့ဒါလို့ဘယ်လိုခါမှဖြစ်တတ်တယ်လို့ဆိုတော့တရားသိလို့အချိန်ကလည်းနင်းနေပြီတရားကလည်းပဲအဆုံးတတ်တဲ့နေရာကိုမရောက်သေးဘူးအဲ့ဒါမြင်မြန်အဆုံးတတ်ရမှဖြစ်နေတယ်ဒီခါကြပြီဆိုလို့ရှိရင်အဲ့ဒါဒုံမြန်နည်းနဲ့တရားဟောရတယ်ဘယ်လိုလဲဒုံမြန်နည်းနဲ့ express ဒေသနာလေ express ဒေသနာအမြန်ဟောရတယ်အဲ့ဒါလိုအမြန်ဟောပြီဆိုလို့ရှိရင်အဲ့ဒါနှုတ်တွေခလုတ်တိုက်ပြီးတော့ခဏကုတွေကိုလည်းအာဟုတို့ပြောလို့ပြောအာဟုတို့ကိုလည်းကုတို့ပြောလို့ပြောဖြစ်ခြင်းဖြစ်တတ်တယ်အဲ့ဒါဗာမန်ပုဂ္ဂိုလ်တွေမှာတော့မြတ်စွာဘုရားမှတပါးတခြားပုဂ္ဂိုလ်တွေမှာတော့ရဝါချွတ်ချော်မှရင်းမှုလည်းအတ္တိရှိတတ်တာပဲတဲ့မြတ်စွာဘုရားကတော့မတ္တိရဝါ ဘဝချွတ်ချော်မှားရင်းမှုတွေနတ်ထိမြတ်စွာဘုရားမှာမရှိဘူးတဲ့မြတ်စွာဘုရားဘယ်တော့မှချွတ်ချော်တယ်မှားရင်းတယ်ဆိုတာမရှိဘူးတဲ့ဘုရားတပါးပဲတခြားပုဂ္ဂိုလ်တွေရှိတယ်အရှင်သာရိပုတ္တရာသူတပည့်ယဟန်လေးတပါးကိုကမ္မထမ်းပေးတယ်ယဟန်လေးကသူကဒီကိုယ်တိုင်ကလည်းပဲရုပ်ခင်းအင်္ဂါတင့်တယ်တတ်တယ် တပေသားကနေပြီးတော့ယဟန်ဖြစ်လာတာသူကရာယောဆင်းကတတ်တယ်ကလေးပဲသူကနှာတာလေးတွေလည်းကြိုက်တတ်တယ်သူရဲ့ဥစ္စာတရားကအလှကြိုက်တဲ့ဥစ္စာတရားတတ်ခံရှိတယ်ပြီးတော့အရှင်သာရိပုတ္တရာကစဉ်းစားတယ်ငါတပည့်ဟာလှတာကိုနှစ်သက်တတ်တဲ့ဥစ္စာတရား ရာဂစရိုက်သူ့မှာပြောတယ်ရာဂစရိုက်ပြောတယ်ဆိုတာရာဂကြီးအားကြီးတယ်မြင့်တက်တတ်မြင့်တက်တဲ့စိတ်အားကြီးတယ်ပေါ့အဲ့ဒါအဲ့ဒီမြင့်တက်တတ်မြင့်တက်တဲ့စိတ်ကိုဖြူပြက်ပြရမယ်အဲ့ဒါလိုဖြူပြက်မှလည်းဒီတရားရမယ်အခုဘုန်းကြီးတလေးအကြောင်းပြောနေတာလေအရှင်သာရိပုတ္တရာအကြောင်းပြောနေတာနော်အရှင်သာရိပုတ္တရာဘာလုပ်နေတာလဲ တရားပေးဖို့ဆင်ញင်စဉ်းစားနေတာဘယ်သူကိုပေးမလို့လဲအဲဒီရဲ့အန္တေဝါတိကအနည်းငယ်တည်းရဟန်းလေးကိုတရားပေးဖို့တရားပြီးတယ်ဆိုတာကလည်းပဲတတိနဲ့လိုက်လျောတဲ့တရားတတိနဲ့လိုက်လျောတဲ့အခြေအနေကြည့်ပြီးတော့ပေးရတာဟုတ်မြတ်စွာဘုရားတို့တော့ အတိအကျလိုက်လျောတဲ့တရားကိုပေးနိုင်တယ်တခြားတခြားပုဂ္ဂိုလ်တွေတော့တပည့်ရဲ့ဣဇာတရားကိုအတိအကျမသိတော့ခံမှန်းပြီးပေးရတယ်အဲရှင်သာရိပုတ္တရာလည်းအဲ့လိုပဲခံမှန်းပြီးပေးတယ်။အော်ငါတပည့်ကဒီကိုယ်တိုင်ကလည်းပဲယခုဒီဘက်ကတင့်နေတယ်။ ပြီးတော့သူကိုယ်တိုင်ကလည်းပဲအနှအပနှစ်သက်တတ်မဲ့တတ်တယ်ပြီးတော့အနှအပကိုနှစ်သက်တတ်မဲ့တတ်တဲ့စိတ်ကိုပထမဆုံးဖြည့်ဆည်းလိုက်အောင်မှအဲ့ဒီစိတ်ကိုခြေဖြတ်နှိမ်နှင်းပြီးမှပဲသူဝိပဿနာအားထုတ်ခိုင်းမှတရားရမှာပဲလို့သဘောပေါက်တယ်အဲ့ဒါနဲ့ဘုန်းကြီးတို့ကဓမ္မတွေသင်္ဃာကြည့်ပါ ထမအရှင်သာရိပုတ္တရာကသူတပည့်ကိုသမထကမ္မထမ်းနဲ့အခြေခံပြီးတော့စိတ်ကိုပြုပြင်ပေးမလို့သမထကမ္မထမ်းနဲ့အခြေခံပြီးစိတ်ပြုပြင်ပေးလို့စိတ်တရားပြုလို့ရအစဉ်နဲ့ဖြစ်တဲ့အခါအဲ့ဒါကိုကံကစိတ်တမုဒ္ဒစိတ်တဝိနိဝရဏစိတ်တလို့ပါဠိလိုခေါ်တယ်စိတ်ကတရားပြုလို့ရအစဉ်နဲ့ဖြစ်တဲ့အခါကျတော့မှဝိပဿနာပြောင်းပြီးတော့အခုယောဂီတွေရှိသလို့ ရုပ်ကိုရှိနာမ်ကိုရှိအရှိခံရပါဒီတော့အဲ့သမထကမ္မထံကဘယ်လောက်ရှိလဲလေးပဲနော်ပါရီပါရီပါလို့နော်တတိုင်းကမ္မထံ7ပါးအတုပကမ္မထံ7ပါးအနုပတိကမ္မထံ7ပါးဘယ်လိုပဲရှိပါလဲ လေးတော့ပြည့်သေးဘူးလားအင်းဘုံကပြည့်ရင်ဟာအင်း30အာတု30နဲ့30နုပတိလေးရှိပမညာအပမင်အပမညာတရားအပမညာသမထံ50ပါးအလေးပါတဲ့ အတမညာတရားကမ္မထာဆိုတာဆိုတာတရားပြောတခြားပြောတာမဟုတ်ပါဘူးယမဇေတရား၄ပါးပြောတာဒီကိုအပမညာ7ပါးလို့ခေါ်တာမေတ္တာကရုဏာမုဒိတာဥပေက္ခခွန်ကြီးကစကားကြုံလုံးကိုဘဟုတ္တပေးမလို့ပြောတာနော် အမှန်ကအခုဒီဒီဟာထက်မပြောလို့ရတယ်အခုတော့ကြုံသွားတော့အကြီးလေဥတရားပေါ့လေဟုတ်ကလားအကြီးလေဥတရားကပါလေအဲအစုံတရားကောက်တရားနော်အဲ့တော့တရားအလိအကြီးလေဖြစ်တာမကောင်းလားကောင်းမှာအဲ့လိုအစုံနာလဲသဘောပေါက်တဲ့အခါကျတော့ပိုးပြီးတော့စိတ်မထားတတ်ဘူးလားထားတတ်တယ် ဆိုတာအပ္ပမညာဆိုတာဘာဆိုတာလဲဆိုတော့ယမဇေတရားလေးပါနော်ယမဇေတရားလေးပါယမဇေတရားလေးပါဆိုတာဘာလဲမေတ္တာကရုဏာမုဒိတာဥပေက္ခအခဏ30ရဲ့ဒီဓမ္မဂုတရား၄ပါးခေါ်တဲ့အပ္ပမညာ၄ပါးရဲ့ပေါင်းတော့34ပါးနောက်တစ်ခါ အာရုပ္ပကမ္မထံ၄ပါးတဲ့အာရုပ္ပကမ္မထံ၄ပါးအဲ့ဒါတော့ဗာမညပဲမှတ်မှာအာရုပ္ပကမ္မထံ၄ပါးလို့ဗာမညပဲမှတ်မှာအာကာသဉ္ဇာယတနာဝိညာဉ်ဉ္ဇာယတနာအာဂိဉ္ဇာယတနာနေဝပညာနာပညာယတနာတဲ့ဒါကတော့ သူ့တွေမလိုပါဘူးမင်းနဲ့လမ်းဝေးတယ်ထားတော့အရိပကမ္မထန်တွေကတော့ပေါင်းတော့ဘယ်လောက်ရှိပါလဲ38ပါးပြီရှိပါပြီ now အာဟာရပฏิကူလဒညာတဲ့အာဟာရပฏิကူလဒညာအာဟာရအစာအာဟာရ၌ပฏิကူလဒညာ ယုံစကွယ်လို့အမှတ်ထားခြင်းနဲ့အာဟာရအစာအာဟာရ၌ပဋိက္ခုလပညာယုံစကွယ်ဟူ၍အမှတ်ထားခြင်းနဲ့စားနေတော့မှဘယ်လိုနှလုံးသွင်းရမလဲဆိုတော့အိုးဒီထမင်းဒီထင်းနေနဲ့ခွေးအံပတ်နဲ့ပြလိုက်တာလို့ယုံကြည်ရပါလားလို့အဲ့လိုနှလုံးသွင်းစားရမယ်တဲ့အဲ့ဒါအာဟာရပဋိက္ခုလပညာ ဘယ်နဲ့တော့နှလုံးသွင်းနိုင်မှာမလားဟမ်အဲခွေးအမတ်တွေငါစားနေတာပဲဒီကံမောင်ရင်ကြကောင်းနေတာဟဲ့ဟင်းဒီနဲ့မဲဟင်းဘတ်တွေနဲ့မဲအဲ့ဒါဘာကြောင့်အဲ့လိုနှလုံးသွင်းပြီးသားမှာလဲ လားအဲ့လိုနှလုံးသွင်းစားရမှာအဲ့ဒါတော့အစာဟာရပေါ်မှာမတတ်မဲ့အောင်တတ်မဲ့တဲ့တဏှာတတ်မဲ့တဲ့တဏှာဒဇင်းတစ်လားအပြင်ပယ်နိုင်အောင်လို့တတ်မဲ့တဲ့တဏှာရဲ့ဒဇင်းတစ်လားအပြင်ပယ်နိုင်အောင်လို့မို့အစာဟာရမှာရင်စပွဲလို့ဆင်ញနှလုံးသွင်းပြီးစားပါတဲ့မစားခြင်းဘူးလား တတ်မဲ့တယ်ဆိုတော့တဏှာဖြစ်ရင်ကောင်းလားမကောင်းလားတဏှာမဖြစ်မှကောင်းတာပဲတဏှာဖြစ်ရင်ဆင်းရဲတာပဲမဟုတ်ဘူးလားအဲ့တော့တဏှာမဖြစ်အောင်စားတဲ့မိမြတ်စွာဘုရားပေးတော်တာမကောင်းဘူးလားအဲ့တော့အဲ့ဒါလို့ဆင်းရဲနှလုံးသွင်းစားရင်မကောင်းဘူးလားအာဟာရပฏิကုလပညာ စားစားဝတ်သားစားစားအဲ့ဒါစားလို့ရှိရင်ဩဒါပြက်ကောင်ကြီးကိုဖြစ်သွားတဲ့အသားတွေပါလားဒါဝတ်ကောင်ကြီးဖြစ်သွားတဲ့အသားတွေပါလားဝတ်ကောင်ကြီးဆိုလို့ရှိရင်ဘာတွေစားများတော့မဟုတ်လားဘာစားများတော့ gain ဟမ်ဘာတော့ဖွဲမဟုတ်လား ပါကြတော့ဘဲပါဟုတ်ကဲ့လားအိုးပွဲရီစားတဲ့ဝတ္တဟာရင်ပြာကြီးအဲ့လိုပေါ့ဟုတ်ကဲ့လားဝက်ကအဲ့ဒါကိုစားတယ်ငါကဝက်ကိုစားတယ်อืมပဲကောင်းတော့အိုးကိုယ့်ဟာကိုပြန်စားတာမတူဘူးလားအာရပတိကလ ပညာပြအောင်ဆင်ခြင်ရတယ်လို့အဲ့လိုဆင်ခြင်တာပြောတာဘုန်းကြီးတို့ကျွေကျင်ငန်းရဲ့ပထမဆရာတော်ကျွေကျင်ဆရာတော်ဘုရားကြီးအဲ့ဒီဆင်ခြင်ပုံတွေလင်္ကာတွေနဲ့ရေးကြတာတိတ်ကောင်းတာပဲဆင်ခြင်ပုံတွေအာဟာရကုလပရိသေကပညာပြအောင်ဆင်ခြင်ပုံတွေထားကြပါလို့ဒါအဲ့ဒါလို့အာဟာရကိုယဉ်စပွဲလို့ဆင်ခြင်နှလုံးသွင်းပြီးတော့ စားတာလည်းပဲအဲ့ဒါသမထကမ္မထမ်းတစ်ခုပဲအဲဘယ်နှခုရှိပါလဲ39ဘယ်နှခုလို့လဲတစ်ခုလို့တော့နောက်တစ်ခုကကိုယ်ပိုက်သေးကဟာတွေပြန်ကြည့်လိုက်ပါတဲ့အဲ့ဒါဟောကိုယ်ပိုက်သေးပြန်ကြည့်ရင်ဘာတွေ့မလဲဟမ် တွေတွေ့မယ်အမြင်ကြည့်ရကြည့်မယ်ဦးမတွေ့ဘူးလားအလဲနှလုံးမတွေ့ဘူးလားအဲအဲအဲဟိုဦးမကြီးတွေကဘာတွေတွေ့မလို့အဲအဲဟုတ်ကလားအစာအိမ်တွေကလေဘာတွေတွေ့မလို့အင်မတန်နှစ်သက်တတ်မဲ့စရာတွေပေါ့မြင်လိုက်ရင်စားခြင်းစရာဟုတ်တယ်ခွန်းလား ဆင်ခြင်မနဲ့တဲ့အနည်းဆုံးတခြားမကြည့်ပါနဲ့စတေးကိုကိုယ်လက်ထဲထိုးလိုက်ပါထိုးပြီးတော့လက်ထဲထိုးထားတဲ့စတေးကိုပြန်ပြီးပဇက်ထဲသွင်းလိုက်ပါမကောင်းဘူးလားဘယ်နဲ့ဘာဖြစ်လို့ပြင်ရကောင်းပါလေခင်ဗျာ အေးအဲ့ဒါပြောတာအဲ့ဒါကမ္မထမ်းတစ်ခုရဲ့ခုနကတော့သာဟာရပေါ်မှာဆင်ញရမှာအခုကကိုယ်ရှိတဲ့ခန္ဓာကိုယ်မှာရှိတာတွေအကုန်လုံးဆင်ញရမှာအိုးဒါတွေကယဉ်ကျေးရည်ကြီးလားအပုတ်ကောင်ကိုရုပ်ဆောင်ထားတာကလားလို့အဲ့လိုဆင်ញနှလုံးသွင်းရမှာ32ကုဋ္ဌာနာခေါ်တယ်ဟုတ်ကဲ့လားကုဋ္ဌာနာဆိုတာအစု 32ပါးသောအစုတရားတွေတဲ့ခန္ဓာကိုယ်ထဲမှာကြောက်ကြည့်ရင်အစုတရား32ပါးတဲ့မနှော့ကပါဘူးတရားနဲ့ဒီသဘောတရားပေါင်းလို့ပဲဒီပါလောမနခတန္တတသောမန္တနာရုအတ္တိအတ္တိမိဉ္ဇံဝေကံဟရယံယကနံကုလောမကံပိယကံပဖတံအန္တံအတ္တဂုဏံဒရိယံကရိတံမထလုံံပိတံဒေမံပေဝလောဟိတံ ဒီရောမီရောအတုဝတာကုလဗုံမာမိကလပိကမௌတံပါဠိလို32ဘုထာတာအစီတရားဟုတ်ကဲ့လားရကြလားမရပါဘူးကိုးလိုက်တာနော်ရေမွေးမြင်လက်ပဲဆိုတဲ့တွာအရေအသားအကျော်အရေချင်းကြီးမျိုးနှလုံးအပေါ်အပြည့်ပြင်ဆုံး ဥဒေသာသောဇာဟောင်းဥနောက်ပြီးပြေတလိပ်ကြီးတွေချွေးအစီတော်မြည်စီပြီးတေနာစေခြင်းရဲ့တောင်းရပြန်ပါတော့အစီသေးအတ္တိဣမတမိန်ကာယေတဲ့ဣမတမိန်ကာယေဤခန္ဓာကိုယ်၌အတ္တိရှိတဲ့ယင်လျာအရာတွေကကေတာဇပင်လောမမူရင် မခါချေတဲ့လက်တဲ့ဗန္တာတွာတဆောအရေးအစရှိသည်ဖြင့်ဆင်ញင်ရမယ်တဲ့ဆင်ញင်တတ်လားစာအုပ်တိုင်းဆင်ញင်တတ်တာပေါ့မဟုတ်လားစာအုပ်ထဲမပါဘူးလားဘယ်စာအုပ်ထဲပါဘုံတော်ဘုရားကြီးဆိုတဲ့ပြန်လှန်လိုက်ခါမှာလက်တွေ့ဆင်ញင်ကြည့်အောင် တို့များတစ်သက်တစ်ခါတော့ဆင်ញင်မှုရဲ့ဟဲ့ဆိုတာရှိအောင်ဟုတ်ဘူးလားဆံမြေဥဒါမှာတရားနာတော့တို့တစ်ခါတော့ဆင်ញင်မှုပါတယ်လို့ဆိုတာသုံးညုတ်တတာဆင်ញင်ပြီးတော့ဇာမျက်နှာဘလောက်မှလဲ20 23လားတိုင်းဇာမျက်နှာ23နဲ့ဘုန်းကြီးကစာအုပ်မရှိဘူး သိလားကေတာလောမနခာဒန္တာပစောသိသလားသိတယ်နော်ပါဠိလိုအဲ့ဒါကပြီးမှမြန်မာလိုဒီ32ခုတတာကမ္မထံကိုချမ်းမြေရိတ်တာမှာတရားနာခြင်းကတသက်လုံးအဲ့ဒီတခါတော့ဒုညာစီရမှုပါတယ်လို့ဆိုအောင်နော်ဆိုကေတာလောမသိသိပါ ပြန်ပြီဆိုတော့အဲ့ဒါပฏิလုံခေါ်တယ်ပฏิလုံဆိုတာပြောင်းမြန်အပြန်လှန်ပေါ့ကဲပြန်ဆိုဒေတာဒေတာ ခေါက်တော့ပွားမိသွားပြီနော်ကုဋ္ဌာတဘာဝနာခေါ်တဲ့ gain အောက်ကမြန်မာ က်ထားရင်မကောင်းဘူးလားအရာကျက်ထားပြီးတော့အဲ့ဒါရွတ်ရွတ်ပြီးတော့ကိုယ်ခန္ဓာကလေးကိုပြန်ပြီးဆင်းရဲနှလုံးသွင်းရဲ့ဒီခန္ဓာကိုယ်အကောင်ပုတ်ကြီးကိုအကောင်ပုတ်လို့ထင်မလားမလားထင်လာနိုင်ပြီဆိုလို့ရှိရင်ကိုယ့်ကိုယ်ကိုတတ်မဲ့ပါအောင်မလားအဲမတတ်မဲ့ဘူးတခါသူများကိုရောတတ်မဲ့အောင်မလားမတတ်မဲ့တော့ဘူးတဲ့အဲ့ဒါကြောင့်ဆင်ញင်ရတယ် အမျိုးသားငယ်တွေပိုးဆင်ရမကြောက်ဟမ်ဒုက္ခမရောက်အောင်လို့ဟုတ်ကြလားမစင်းရင်မတတ်မဲ့ဘူးလားတတ်မဲ့ရင်ဒုက္ခမရောက်ဘူးလားရောက်တယ်အဲ့ဒါဒုက္ခငြင်းရင်ဆင်းရင်ဆင်းရင်ပြီဆိုမတတ်မဲ့ဘူးမတတ်မဲ့ဘူးဆိုရင်ဒုက္ခ မရောက်တော့ဘူးဒုက္ခငြိမ့်ပြီတဲ့အဲ့ဒီကစဒုက္ခငြိမ့်တာဆိုပါလေဒါကဘုန်းကြီးကလွယ်တာကိုထွင်ပြောတာအဲ့ဒါကိုကုဋ္ဌာတဘာဝနာလို့ခေါ်တယ်လေကုဋ္ဌာတဘာဝနာဆိုတာမိမိခန္ဓာကိုယ်မှာရှိတဲ့အစုတရားတွေကိုဆင်ញင်နှလုံးသွင်းပွားများခြင်းအဲ့လိုလဲခေါ်တယ် ဒါပေမဲ့ तू ကဘယ်ထဲမှာပါတယ်လဲလို့ဆိုတော့အနုပတိ10ပါးထဲမှာ तू ကပါတယ်ခုနပြောခဲ့တယ်ကတိုင်း10ပါးအတုဝ10ပါးအနုပတိ10ပါးလို့အဲ့ဒီအနုပတိ10ပါးထဲမှာဒီကုဋ္ဌာပဘာဝနာကပါတချို့နေရာမှာဒီဟာကိုတိချထုတ်ပြထားတယ်တိချထုတ်ပြထားတာကပွားစီခြင်းလို့တိချထုတ်ပြထားတာ ပါတာကတော့အနုပ္ပတိ7ပါးထဲမှာပါတယ်အနုပ္ပတိ7ပါးထဲမှာကျတော့သူ့ကိုဘာလို့ခေါ်ထားကြလဲလို့ဆိုတော့ကာယကတာပတိလို့ခေါ်ထားတယ်ဒီ32ခုထာတာကိုအဲ့ဒါနည်းနည်းမှတ်ဖို့လိုတယ်ဒါအနုပ္ပတိ7ပါးထဲကျတော့ဒီကုဋ္ဌတာဘာဝနာကိုဘာလို့ခေါ်ကြလဲကာယကတာတတိတဲ့ကိုမှဖြစ်နေတာတွေကိုတတိနဲ့ရှုမှတ်ပြီးစဉ်းဉ္နှလုံးသွင်းပွားများတာတဲ့ ဒီနုဒတိ7ပါးတဲ့ပါတယ်အနုဒတိ7ပါးကဗုဒ္ဓနုဒတိဖရာဂုံကိုဆင်ញံအောင်မိခြင်းဓမ္မနုဒတိတရားဂုံကိုဆင်ញံအောင်မိခြင်းတန်ဃာနုဒတိတန်ဃာဂုံကိုဆင်ញံအောင်မိခြင်းဘုရားကုံတရားကုံတန်ခါကုံဆင်ញံအောင်မေ့ကြရဲ့လားဟုတ်ကလားအဲဘယ်ဘယ်တော့မှဆင်ញံအောင်မေ့လို့တော့ ပါတယ်မနေ့တိုင်းဟုတ်တယ်နော်မနေ့တိုင်းဘယ်ချိန်တော့ဟမ်အာယုံစားပြီးတိုင်းအာယုံစားပြီးတိုင်းဆင်ញင်တာအဲ့ဒါရဟန်းကိလေသာအငြိကျေးတို့မှကင်းဝေးစင်ကြယ်တော်မူသောမြတ်စွာဘုရားမြတ်စွာဘုရားကိလေသာလုံးဝစင်ကြယ်တယ်လောဘဒေါသလုံးဝမရှိဘူးဆင်ញင်တာမဟုတ်လား ဗုဒ္ဓနုတ္တိဘာဝနာသမထကမ္မထမယ်သမ္မာသမ္ဗုဒ္ဓောဗါတဲ့တော့ဟမ်ရလည်းမရကြပါဘူးသူတို့ဟာဒီလိုဆိုလို့ရှိရင်ဆင်ញင်းကြည့်အောင်မလက်တွေ့အဲ့ဒီပုံမှန်လုံးငောင်းလား ကောင်းတယ်နော်ဆိုဣတိပိအရဟံသမ္မာသမ္ဗုဒ္ဓောဝိဇာကရဏဗမ္ပန္နောဒီရတောလောကဝိတုအနုတရောပုရိဒဓမ္မသာရတိသတ္ထာဧဝမနုဿာနံဘုဒ္ဓဘဂဝါ ရဟံကိလေသာမြည်ကြီးတို့မှာပြင်းဝေးစင်ကြတော်မူသောမြတ်စွာဘုရားဓမ္မတံဘုဒ္ဓောသိဝေယမန္တမြသဒ္ဓမယံတရားပညာဖြင့်အမှန်တိုင်းသိတော်မူသောမြတ်စွာဘုရားအမိနိယအကျင့်တရားတို့ဖြင့် ပြေတော်မူသောမြတ်စွာဘုရားဝါဝိဇာသုံးပါဝိဇာရှိပါကရဏတရား15ပါးတို့နှင့်ပြည့်စုံတော်မူသောမြတ်စွာဘုရားဤသို့သောကျေးဇူးတော်မှာနန္ဒနောစကားကိုသာမိန့်ကြားတော်မူတတ်သောမြတ်စွာဘုရားလော ယေကြည်ဟုတ်မှန်ဒီခန္ဓာသောစကားဖြင့်ယေကြည်ဟုတ်မှန်ဒီမခန္ဓာသောစကားဒီနပါကိုသာမေကြတော်မူတတ်သောမြတ်စွာဘုရားလောကဝိတုသတ္တလောကလောကတာလောကသင်္ခါရလောကတိဟုသောလောကသုံးမျိုးအကုန်စင် မိန်တော်မူသောမြတ်စွာဘုရားသောမူရိတာဓမ္မတာရတိမယင်ပြေပြာညာဘဒ္ဒဝါများကိုယမနေအောင်လေဆောင်သုံးပါးရင်၌သူပဲရင်တော်မူသောမြတ်စွာဘုရားနာနာရေဝမနောဂာနံဘုနာမြမ သတ္တဝါတို့၏ဆရာတခုစေဖြစ်တော်မူသောမြတ်စွာဘုရားဘုရားသစ္စာလေးပါး